မနေ့ကနိဗ္ဗာန်သွားရာယထာမှာဘိနဘိရှိရတယ်လို့ထို့အတူနောက်မီကုရှင်ရှိရဖို့ဒီနေ့ပြောပါမယ်။အနည်းကဘိနဘိကြောင့်ပြောပြီးတော့ဒီနေ့ကုရှင်ကြောင့်ပြောပါမယ်။အဲဒီကုရှင်ဟာဘာနဲ့တူတယ်လဲဆိုတာမြတ်စွာဘုရားကနိုင်ရှင်ပြီးတော့ မိန့်ကြပါလိမ့်မယ်မြတ်စွာဘုရားကဟောထားပါတယ်ဟိရိတ္တအပါလံဘောတဲ့ဟိရိဒုစရိုက်တရားမှရှစ်ချင်းကြောက်ချင်းသည် မအကုသိုလ်ဖြစ်ခြင်းမှရှစ်ချင်းကြောက်ချင်းသည်တသထောနိဗ္ဗာန်သွားရာမေယထာဤအပါလံဘောမိရပဲမိခုံပဲဘုက္ကလာဆိုရင်တော့ကျူရှင်လို့ခေါ်မှာပါ အဲ့ဒါလိုမိကြပါတယ်စာကတော့ရှိသည့်တမျိုးလည်းပြောပါတယ်ဒါပေမဲ့လို့အဆက်ယူလိုက်လို့ရှိရင်အကြောက်ကလည်းမကင်းစောင်းတာမို့လို့ဝတ္တပလည်းပဲပါသွားပါတယ်ဆိုလိုတာတော့ရှိသည့်ရောဝတ္တပရောနှစ်မျိုးလုံးယူရမယ်လို့ဒီလိုဆိုလိုပါတယ်ယဟိဝတ္တပအကြောင်းကတော့တော်တော်လေးကြည်ကြည်ပြန့်ပြန့်ပြောစရာရှိပါတယ်အကုန်လုံး ညွှန်ကြားချက်တွေပြောရမယ်ဆိုရင်တရက်နဲ့တော့မှပြီးချင်မှပြီးမှာပါဒီတော့နှစ်သာရလောက်ပဲခြုံပြီးတော့ပြောပြရစီတော့ရိုးရိုးသုံးဆွဲနေကြရေထားများမှာအဲ့ဒီရေထားစီးနှီးလိုက်ပါတဲ့ပုဂ္ဂိုလ်များမကြရအောင်ဆိုပြီးတော့နောက်ပြီးပြင်ပေါ့လေကျူရှင်ဆိုတာရှိရပါတယ် ကြွေရှင်မရှိဘဲနဲ့စီးသွားရဲ့နှောက်ရက်အန္တရာယ်တွေဖြစ်နိုင်ပါတယ်။နောက်လဲလန်ကျနိုင်တယ်။တစုံတရာ accident ဖြစ်သွားလို့ရှိရင်အသက်အန္တရာယ်ဖြစ်တဲ့အထိပဲဆိုရင်ရတယ်။နောက်ကမိကုံလေးကောင်းလို့ရှိရင်ကိုယ်အိမ်ပေါ်ဟာအလက်ထိုင်ပေါ်ထိုင်ပြီးတော့နေရတယ်လို့ပါပဲ။ဒါလေးချမ်းချမ်းသာသာလေးနဲ့စီးသွားရပြီးတော့ကိုလိုတဲ့ခီးလည်းပဲချမ်းချမ်းသာသာလေးရောက်နိုင်ပါတယ်။ထို့အတူ ဧကိယနိဗ္ဗာန်သို့မယထာကြီးနဲ့ရှေ့ရှုပြီးတော့သွားတဲ့ပုဂ္ဂိုလ်မှာယောဂီပုဂ္ဂိုလ်မှာရှစ်ကြောက်နှစ်ထံခေါ်တဲ့နောက်မီအခါပေါ့လေကောက်ဖို့အရေးကြီးပါတယ်နောက်မီခံကောက်ရင်ကောင်းသလောက်ဘေးကနေကင်းပြီးတော့ချမ်းသာသာနဲ့ရောက်နိုင်ပါတယ်အဲ့ဒီဟိရိဝတ္တဘာဝနာအတိပ္ပယ်ဖော်တော့ပါပြီမကောင်းမှုအကုသိုလ်ဒုစရိုက်တွေမှ ရှောင်တာအဲ့ဒါတွေကြည့်ရမှာရှက်တာကြောက်တာဆိုတာပေါ့လေအတိပ္ပယ်ပြောသွားပါပြီအဲ့ဒီနှစ်မျိုးတည်းကရှိခေါ်တဲ့တရားဟာမိမိရဲ့ဂုဏ်သိက္ခာငဲ့ပြီးတော့ထင်ရှားသလိုဘုတ္တပဆိုတဲ့တရားဟာလည်းမိဘဆရာသမားဆွေမျိုးညာတိလူကြီးလူကောင်းတွေကိုငဲ့ွယ်ပြီးတော့ ကြောက်တဲ့သဘောထင်ရှားတတ်ပါတယ်မိမိကိုယ်သိက္ခာငဲပြီးတော့မကောင်းမှုအကုသိုလ်တွေမှရှက်လို့ရှောင်တဲ့သဘောကတော့ဆိုကြပါစို့အမျိုးကောင်းသားအမျိုးကောင်းသမီးတယောက်ဟာမတော်တာတွေပေါ့လေစာနာညှတာစိတ်ကင်းပြီးတော့ညှိစေတပ်ဖြတ်ဖို့ဒီလိုမျိုးပေါ့ဒီလိုမျိုးလုံးမိရင် ငါလိုအမျိုးကောင်းသားတယောက်ဟာမလုထိုက်ဘူးအမျိုးသမီးကောင်းတယောက်ဟာမလုထိုက်ဘူးအဲဒီလိုကိုယ့်ရဲ့အမျိုးခုံကိုပေါ့လေအမျိုးတိတ်ခါခုံကိုယ့်ရဲ့အမျိုးကောင်းသားအမျိုးကောင်းသမီးကိုယ်တိတ်ခါခုံကိုငဲ့ပြီးတော့ရှောင်လိုက်တယ်အဲဒါရှိတိဖြစ်သွားတာပဲပြီးတော့ဘုဒ္ဓတရှိတဲ့ပညာရှိပုဂ္ဂိုလ်တွေပေါ့ ပညာရှိမိမိရဲ့ပညာကိုငဲ့ပြီးတော့လည်းပဲရှက်ပြီးတော့အာဟုသူတွေမလောက်တာလည်းပဲရှိပါတယ်မိမိလိုပညာရှိသူတယောက်ကလိန်ညာနေမယ်ဆိုရင်မတော်ဘူးဆိုပြီးတော့ကိုရှိတဲ့ပညာကုန်ပညာသိက္ခာငဲ့ပြီးတော့ရှက်ပြီးတော့ရှောင်ကျင်တတ်ပါတယ်လိန်ညာတဲ့အလုံမျိုးတွေအာဟုသူဒုစရိုက်တွေပါလေပြီးတော့ အရွယ်ကုန်သိခါလိုက်ပြီးတော့လည်းပဲရှစ်ပြီးတော့ရှောင်ကျင်တတ်ပါတယ်မိမိလိုအရွယ်ကြီးတဲ့အဖိုးကြီးကမိမိလိုအရွယ်ကြီးတဲ့အဖွားကြီးတယောက်ကอืมမမှန်တာဒီအဲမတော်တာဒီပြုနေပဲဆိုရင်ဒါမသိဘူးဒီအရွယ်ကြီးနဲ့ဒီလိုမတော်မသိတဲ့အလုံးတွေက မအပ်ဆက်ဘူးဆိုပြီးတော့ပေါ့လေကိုယ်အရွယ်ဂုံငဲ့ပြီးတော့ရှောင်ကျင်လို့ရှိရင်လည်းပဲရှိသည့်တရားတွေဖြစ်တတ်ပါတယ်မိမိရဲ့ရဲရင်တတ်တည်တဲ့ဂုံကိုငဲ့ပြီးတော့လည်းပဲမတော်တာတွေပြည့်ရမှာရှက်တတ်ပါတယ်မိမိလိုရဲရင်တဲ့ပုဂ္ဂိုလ်တူက မတော်တာတွေပြုမယ်ဆိုရင်ဒါမတော်ဘူးမတင်ဘူး တော်တာတွေပြုတယ်ဆိုတာတတ္တိညက်တဲ့ပုဂ္ဂိုလ်တွေသာပြုတာရဲရင်တတ္တိရှိတဲ့ပုဂ္ဂိုလ်တွေမပြုဘူးဆိုတာပေါ့လေကိုယ်ရဲရဲနဲ့ခုံငဲ့ပြီးတော့လည်းပဲရှစ်တက်ကြောက်တတ်တော့အကုသိုလ်တွေမဖြစ်ဖဲလည်းပဲကျင့်ဝတ်တတ်ပါတယ်ဘုဒ္ဓဘာခေါ်တဲ့အကြောက်တရားကတော့ဒီမိမိဟာမတော်မသင့်တဲ့ကိုယ်လုံးအပြုမူမတရားတဲ့အပြုမူတွေ ပြုရင်မိမိရဲ့မိဘဆွေမျိုးညာတိမိတ်ဆွေဒါတွေတော့အရှိတကွယ်အကျိုးနဲ့ဖြစ်တော့မှာပဲဘလူသားတော့ဘလူသမီးတော့ပယ်လိုတဲ့ဆိုတာပေါ့လေသာသမီးတွေတင်မဟုတ်ဖဲနဲ့မိဘတွေပါလူကြီးလူကြီးတွေပါဆွေမျိုးတွေပါတခါတည်းတမထိခိုက်လာတော့တယ်မှာအဲတော့မိမိမတော်တာပြုလို့ရှိရင်မိဘဆွေမျိုးညာတိစတယ်ဒါတွေထိခိုက်မှာကြောက်တယ် ရှောင်တတ်တာခြားခြားမိတ်ဆွေတကယ်ချင်းနေခုံနေငဲ့ပြီးတော့ဗောလေဒီလိုရှောင်တာအထူးအားဖြင့်မကောင်းမှုပြုတယ်ဆိုတာပုံပွယ်ရမရှိဘူးကိုယ်ရမရှိဘူးလူတွေကမမြင်ပေမဲ့လို့သူတူထူးရဲ့စိတ်နေစိတ်ထားနဲ့အဝေးကနေပြီးတော့အဝေးကအဲအတန်ဒီမြင်ကွင်းတွေပေါ့လေမြင်နိုင်တဲ့ပုဂ္ဂိုလ်ကြီးကြားနိုင်တဲ့ပုဂ္ဂိုလ်ကြီးသူတူထူးရဲ့စိတ်ကိုသိတဲ့ပုဂ္ဂိုလ်ကြီးကနားလည်ကြတယ် ဘယ်ပုဂ္ဂိုလ်တော့ဘယ်အမျိုးသမီးတော့မတော်တာတွေပြုနေကြတာပဲဆိုတာပေါ့လေဒီလိုနားလည်ကြတယ်ပြီးတော့သူတို့သူရဲ့စိတ်ကိုနားလည်ကြတဲ့ပုဂ္ဂိုလ်ကြီးငဲ့ပြီးတော့ကြောက်တော့ရှောင်တတ်တယ်သူကအဲဒါကမှဥတ္တပဖြစ်တတ်ပါတယ်ဒီရှိတိဥတ္တပတရားဟာတရားနှစ်ပါးဟာ တော်တော်များများပုဂ္ဂိုလ်တွေကအလီမထားသလောက်ကမ္ဘာလောကကြီး အဲမလိုအပ်တဲ့ဟာတွေဖြစ်နေတာအထင်ရှားပါပဲလေးထားတဲ့ပုဂ္ဂိုလ်များကတော့ဒီဟိရုဒ္ဓဘာတရားကကဘာသူကဘာသားတွေကိုအနှောက်အယှက်ဘေးရန်ဒီမရောက်ရအောင်ဆိုပြီးတော့စောက်ရှောက်ကာကွယ်ထားတယ်လောကပါဠိတရားနှစ်ပါးလို့ဒီလိုကျမ်းဂန်များပြထားတယ်အဲဒီလောကပါဠိတရားနှစ်ပါးရှိတဲ့အတွက်ဖိုက်အေနဲ့သမီးမအေနဲ့သား နှမနဲ့မောင်စသည်ပေါ့လေခြားခြားနာနာဖြစ်နေကြတာတန်တန်နေဖြစ်နေကြတာတကယ်လို့သာဒီတရားနှစ်ပါးလောကမှာပြောက်ွယ်သွားလို့ရှိရဲ့ဘာနဲ့တူတယ်လဲလို့ဆိုတော့တိတိဆန်ကြီးလည်းဘာမှမခြားတော့ဘူးတိဆန်ကြီးဟာဆိုလို့ရှိရင်ဖေးရမအေးရမောင်ရနှမရဒီလိုသူတို့မရှိပါဘူးဒီလိုပဲရောနှောနှောနေကြတာပဲဒီမှာအဲဒီလိုဖြစ်သွားနိုင်တယ်ဒီတော့ဒီတရားနှစ်ပါးလောကမှာထွန်းကားတာဟာ ခုနပြောခဲ့တဲ့ဟာတွေဖေနဲ့သမီးသမီးနဲ့ဖေဆက်ဆံမှုမျိုးမအေးနဲ့သားဆက်ဆံမှုမျိုးနှမနဲ့မောင်ဆက်ဆံမှုမျိုးတန်တန်လေးပေါ့လေရှင်းရှင်းလေးပေါ့လေအဲ့ဒါလိုဆက်ဆံဖြစ်တဲ့အနေမျိုးရအောင်သူကစောက်ရှောက်ကာကွယ်ပေးထားတယ်ကဘာဆောင်တရားလို့ခေါ်ပါတယ်တနည်းအားဖြင့်လည်းပဲကဘာသူကဘာသားတွေအပြစ်လုတ်ကင်းတန်ရှင်းအောင်ဖြူစင်အောင်ပြုလုပ်တတ်တဲ့တရားမို့လို့သုက္ကဓမ္မ လို့လည်းပဲကျမ်းဂန်များမှာပြပါတယ်အဲ့ဒီရဲ့ဆန့်ကျင်ပဲမရှိချင်းမကြောက်ချင်း တရားကိုတော့ကဏ္ဍဓမ္မအမဲတရားလို့ခေါ်ပါတယ်အမဲရောင်ရှိတဲ့တရားပါလေအမဲရောင်အခန်းရှိထားရင်အပူတွေကိုသူကစုပ်ယူတတ်တယ်နေဘူးထဲမှာအမဲရောင်ဝင်သွားရင်ပို့ပြီးတော့ပူတယ်ပူတာခံရတယ် ရေပူတဲ့အဖြူရောင်ဝင်သွားလို့ရှိရင်အဲ့ဒီအဖြူကအပူကိုကန်ထုတ်တယ်အဲ့ဒီသဘောတရားကိုဒီနာလေထားတဲ့ပုဂ္ဂိုလ်များဟာရှိလို့တပ်ပါခေါ်တဲ့အမဲခံထားလို့ရှိရင်အာကုတုအပူတွေကိလေသာအပူတွေစုပ်ယူတော့မတက်တာဘူးရှိလို့တပ်ပါအဖြူရောင်ခံထားပြီဆိုလို့ရှိရင်မတော်တာတွေပြုရမှာယုံမှုဆက်စုပ်မတော်တာတွေပြုရမှာကြောက်ကိုယ်ကုံသိခါလည်းပဲငဲ့အများရဲ့ သိခါကိုလည်းပဲငဲ့ရှက်ကြောက်ပြီဆိုလို့ရှိရင်အဖြူခံထားတော့မလုပ်ဖြစ်ဘူးအကုသို့ပြီးတော့ကိလေသာအပူတွေလည်းပဲမဝင်ဘူးအဖြူရောင်ကအပူဓာတ်ကိုကန်ထုတ်တယ်ဆိုတာပေါ့လေအဲ့ဒီသဘောလေးနဲ့လည်းပဲရှင်းကြည့်ပေါ့သိကောင်းလာရဲ့ကျင့်ကံများမှာဥပမာလေးပေးထားတဲ့ဟာတော်တော်လေးဟိရိယတ္တပအတွက်အထောက်ကူရပြီးတော့အတိအမြင်ရှင်းပါတယ် အဲ့ဒီဥပမာကတော့အခြားမဟုတ်ပါဘူးအယောကုလခေါ်တဲ့တန်လုံးနှလုံးရှိတယ်တဲ့အဲ့ဒီတန်လုံးနှလုံးတွေကတလုံးကအေးပြီးတော့မစင်နေလူးနေတယ်တဲ့အခြားတလုံးကတော့ပူပြင်းနေတဲ့လိမ်ပါတဲ့လူကတော့ဒီအေးနေတဲ့တန်လုံးကိုမစင်နေလူးနေတဲ့အတွက် ဆက်ဆုပ်လို့မကြိုက်ဘူးတဲ့ပူတဲ့တန်လုံးကိုတော့ပူနေတော့ပူမှကြောက်လို့မကြိုက်ဘူးတဲ့အဲဒီနှမျိုးတွေကအေးနေတဲ့တန်လုံးကိုတော့မစင်လူးလို့ရုံမုံဆက်ဆုပ်တဲ့အတွက်မကြိုက်တာနဲ့မိမိဂုဏ်သိက္ခာကိုနဲ့ပြီးတော့ဘုဒ္ဓဘာတရားတွေဝင်ရောက်ပြီးတော့မကောက်မှုမပြုတ်တာနဲ့တူတယ်ပူနေတဲ့တန်လုံးကို ပူမှာကြောက်လို့မကင်တာနဲ့မိဘဆွေမျိုးညာတိတွေဂုံတိတ်ခံခဲ့ပြီးတော့အကုသိုလ်မပြုမိမိကိုယ်တိုင်လည်းပဲလူပြည့်ရှုပ်ပြီးတော့အပယ်ကျမှာကြောက်လို့မကောင်းမှုမပြုတာနဲ့တူတယ်ရေရတပအစစ်ကတော့မကောင်းမှုဒုစရိုက်တရားတွေကအကုသိုလ်တွေဖြစ်မှာရှက်တာကြောက်တာတော့ဒါအစစ်ပါပဲအစစ်ရှိတယ်လို့အတုတွေလည်းရှိတတ်ပါတယ်အဲ့ဒီအတုတွေကဘာတွေလဲဆိုတာ နည်းနည်းဆက်ပြီးတော့ရှင်းရအောင်မယ်အဲ့ဒါတွေကတော့ဆိုကြပါစို့၅ပါးသီလစောက်တရားမှာ၈တာဥပုပ်သီလနဲ့နေရမှာ၈တာစောက်တရားမှာ၈တာအဲ့ဒါမျိုးကဟိရိတအဲဟိရိအတုခေါ်ပါတယ်အကျိုးများတဲ့တရားတွေနာကြားရမှာ၈တာဒါလည်းဟိရိတဟိရိအတုပါပဲလေးစားတတ်တဲ့ပုဂ္ဂိုလ်တွေလေးစားဖို့၈တာ လည်းလည်းတူပါပဲပြီးတော့အမြတ်ပိဋကအလယ်မှာစကားပြောရမှာစာဖတ်ရမှာတရားဟောရမှာရှက်တာအဲ့ဒါလည်းပဲရှိဒီအတူပါပဲတချို့အလုံးမရှိပဲနဲ့ငတ်မှာပြတ်မှာပေါ့လေအဲ့ဒါရှိရမယ်အစားအောက်တန်းကြတဲ့အလုပ်တွေကိုငွေရပြီးတော့တမုံဝါကြောင့်မှန်တဲ့အလုပ်တွေကိုမလုပ်ချင်နဲ့ရှက်တာအဲ့ဒါကြီးလည်းပဲရှိဒီတူတဲ့ပါပါတယ် မကင်းသလောက်တဲ့အနေနဲ့လောကသားတွေမှာမရှိရမယ့်အချက်၄မျိုးတော့ရှိပါတယ်အဲ့ဒါမျိုးကြတော့ရှက်နေလို့မဖြစ်ဘူးလောကသားတွေအတွက်လောကီအကျိုးစီးပွားတက်တက်ကိုဖော်ပြတဲ့နိတိကျမ်းတွေမှာအယောဝယ်အဲအတူအပွားပေါ့လေဖြစ်စီနေတဲ့ကိစ္စတွေရှက်နေလို့မဖြစ်ဘူးအဲ့ဒါကြတော့ အေးတင်းတင်းပဲရောင်းရတယ်ဝယ်ရတယ်တူရင်ဘွားတွေပေါ့လေချရတယ်ဒီမှာရှက်နေလို့ရှိရင်ကြီးပွားမဖြစ်ဘူးလားအဲဒါကတမျိုးပါပြီးတော့ဆရာသမားတွေထံချင်းကပ်ပြီးတော့အတတ်ပညာတင်ရမှမရှက်ရဘူးရှက်နေပဲပညာရလိမ့်မလဲပြီးတော့အစားအစာစားတဲ့အခါမှာလည်းမရှက်ရဘူးရှက်ရင်ငတ်မှာပဲပြီးတော့သမိခင်မချင်းချင်းရင်းနှီးနဲ့ပြောင်းဝဲတဲ့အခါမျိုးမှာလည်းပဲမရှက်ရဘူး အဲ့ဒီခါမျိုးမှာအချက်ကိုပယ်ထားရတယ်လို့နိတိကျမ်းဂန်များမှာတော့ပြပါတယ်အဲ့ဒီအချက်မရှိမှုများမှာတော့ကုသိုလ်ဖြစ်မဖြစ်ဆိုတာဒါလုံရမဟုတ်ပါဘူးမိမိရဲ့အကျိုးရှိမိအရာမှာမချက်ရလို့ပြောလို့ရင်ဖြစ်ပါတယ်ပြီးတော့ဥတ္တပအစစ်ရှိတယ်လို့ဥတ္တပအတူလည်းပဲရှိတတ်ပါတယ် မလွယ်မကင်းသားလို့လူကိစ္စပြဿနာတွေပေါ်တဲ့အခါယုံနေပါတွေတွားရင်တရားသူကြီးတွေဘာတွေနဲ့တွေ့ရမှာကြောက်တာပေါ့လေအဲ့ဒါဝတ္တပအတုပါပဲတချို့တောသူတောင်သားတွေတင်မောယထာအစရှိတဲ့ယင်းနေနဲ့ခီးသွားတဲ့အခါအများကြားထဲမှာပေါ့လေအိမ်သားမသွားဝနာကြောက်တာပေါ့လေအဲ့ဒါတွေကဝတ္တပအတုတွေပါ တချို့လူကိုပဲဖြစ်ဖြစ်ခွေးစားရတဲ့တိရစ္ဆာန်ကိုပဲဖြစ်ဖြစ်ကြောက်တာအဲ့ဒါကြီးကတော့ဥတ္တပအတုတွေပါတချို့မြောက်ခွေးတဲ့အရက်ကိုသွားရမှာကြောက်တာပေါ့လေအဲ့ဒါကြီးလည်းဥတ္တပအတုတွေပါပဲတချို့အတွေ့အကြုံမရှိတဲ့ယောက်ျားနဲ့မိန်းမအရေးရောက်လာပြီဆိုလို့ရှိရင်ကြောက်ရွံ့ရွံ့ဖြစ်တာအဲ့ဒါကြီးလည်းဥတ္တပအတုလည်းထည့်ရပါတယ်ပြီးတော့မိဘဆရာသမားတွေအဲရှေ့မှာသွားလာရမှာကြောက်တာ သူတို့နီးနီးပါးမှာပေါ့လေထိုင်နေရမှာကြောက်တာသူတို့နဲ့စကားပြောရမှာကြောက်တာဒါတွေကတော့အတ္တပအတုတွေပါပဲတချို့ယောဂီများကမ္မထဆရာကြီးလာရောက်ပြီးတော့တရားအစစ်ခံရမှာကြောက်တာသွားနှုတ်ခံနေရလို့ရှိရင်သွားဆရာဝန်စီသွားတော့သွားနှုတ်တော့မယ်အပြုတ်ပေါ်လေဒီမှာကြောက်တယ်လို့ပေါ့လေလူကြောက်တာအဲ့ဒါကြီးလည်းပဲအတ္တပအတုထဲမှာပါပါတယ် မာကဟိရုဒ္ဓပအစစ်ကိုနားလည်ဖို့အရေးကြီးပါတယ်ဟိရုဒ္ဓပအစစ်ဆိုတာအမှန်ချမ်းသာတဲ့ဒုစရိုက်တရားတွေအဲယုံမုံဆက်ဆုပ်တာကြောက်တာမျိုးအာဟုသူဖြစ်မှကြောက်တာမျိုးအထူးအားဖြင့်ယောဂီများမိမိရဲ့စိတ်စဉ်ကိလေသာတွေဝင်မှကြောက်တာမျိုးပေါ့လေဒါပေါ့အမှတ်တွေလွတ်သွားရင်ကိလေသာတွေဝင်တော့မှာပဲဆိုပြီးတော့ဝင်လာမဲ့ကိလေသာတွေကိုယုံမုံဆက်ဆုပ်တာဝင်လာပြီဆိုလို့ချင်းအဲ့ဒါတွေယုံမုံဆက်ဆုပ်တာ ကိလေသာတွေဝင်လာလို့ရှိရင်ကျဉ္ဇဏတဏ္ဍနေဖြစ်တော့မှာပဲကျဉ္ဇဏတဏ္ဍနေဖြစ်လို့ရှိရင်တော့အပင်ငရဲကြတဲ့အထိဆင်းရဲဒုက္ခတွေရောက်တော့မှာပဲဆိုပြီးတော့ဗောလေအဲ့ဒါလိုကြောက်တာအဲ့ဒါတွေကတော့ဟိရိယတ္တပအစစ်တွေပါပဲဒီမှာအဲ့ဒီအရှက်မှုနဲ့ကြောက်မှုနှမျိုးယောဂီမှာဖြစ်လာရင်ပို့ပြီးတော့ဂရုစိုက်တော့တာပဲဝိရိယတွေရှိတော့တာပဲဝိရိယရှိလာလို့ရှိရင်တတိယလည်းပဲထူးထူးခြားခြားကြီးကောင်းလာတော့တာပဲ သူချာချာကြီးကောင်းလာတော့စိတ်ရဲ့ဆူဆီးမှုရရှိပြီးတော့အသိဉာဏ်တွေလည်းပဲတစင်ပြီးတစင်ပွင့်သွားတော့တာပဲဒီတော့ခိရိဝတ္တဘာတရားဟာသူဘေးမဲ့ရာနိဗ္ဗာန်တို့ရောက်လို့ရောက်လို့တဲ့ပုဂ္ဂိုလ်များတကယ်ချမ်းသာခြင်းမှာလူလာတဲ့ပုဂ္ဂိုလ်များအတွက်သိပြီးတော့အရေးပါတဲ့တရားနှစ်ပါးပါခိရိဝတ္တပမြားလေးလေး အမှတ်လွတ်မှာရှက်လေးလေးကြောက်လေးလေးပို့ပြီးတော့ကူးဆိုင်လေးလေးတတိသမารိပညာလေးလည်းပဲထူးခြားဖြစ်လာလေးလေးပဲဒီလိုတပတ်မဲ့လို့ရှိရင်တော့ခန္ဓာနောက်မှီမရှိပဲနဲ့ကာရင်စည်းသွားလို့ရှိရင်တော့ပြုတ်ကျနိုင်တာပဲအသက်အန္တရာယ်ဖြစ်တဲ့အထိလည်းရှိနိုင်တာပဲတရားနာတရားလည်းဖြစ်နိုင်တာပဲအဲဒီခန္ဓာနောက်မှီလေးနဲ့စည်းသွားရင်ချမ်းသာတာလေးလည်းရောက်သွားနိုင်တယ်အဲဒီလိုမြတ်စွာဘုရားက ရင်ယထာရဲ့နောက်မိအနေနဲ့ပေါ့လေဟိရိဥတ္တပကိုတင်စားပြီးတော့မိကြထားပါတယ်ဒီနေ့တက်လောက်နဲ့ပဲတွေ့ကြပါစို့